ခုနှစ်ဒုတိယဝါဆိုလာပြီးကျော်ရှိရ1999ခုနှစ်ဩဂုတ်လ4ရက်နေ့မွန်လွယ်3နာရီနဲ့10မိနစ်ချိန်မှာဘုန်းကြီးတို့တရားဝဲစသည်ဝါတွင်ကာလပထမဆုံးဥပုံနေ့ မဆုံးအကုန်နေကစပြီးတော့ကိုဝတိလာခံယူဆောက်တည်ကြမေတ္တာဘာဝနာပွားကြရတယ်ကိုဘသီလခံယူဆောက်တည်ပြီးတော့ကိုဘသီလထဲမှာကမေတ္တာသဟဂတေနစေတသာသဗ္ဗာဝန္တံလောကံပရိတဝါဝိဟရာမိ မေတ္တာနှင့်ရှင်သောစိတ်ဖြင့်အလုံးစုံသောတ attva ရှိသောလောကကို ပြန့်နှံ့စေ၍နေပါအံဖရာလို့တ attva များပေါ်မေတ္တာပွားပြီးနေပါမယ်လို့အဲဒါလို့ဆောက်တည်ပြီးတော့မေတ္တာဘာဝနာပွားနေရမေတ္တာဆိုတာဒေါသရဲ့ဆန့်ကျင်ဘက် မေတ္တာကတတ္တဝါတို့ရဲ့ကောင်းကျိုးချမ်းသာကိုလူလားတဲ့စိတ်ဒေါသကတတ္တဝါကိုဖျက်ဆီးတဲ့စိတ်ကောင်းကျိုးချမ်းသာလူလားတဲ့စိတ်နဲ့ဖျက်ဆီးတဲ့စိတ်မိစားနဲ့ရေမှုတ်ပဲဒီတော့ကိုဘသီလခံယူဆောက်တည်ပြီးမေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာ စိတ်ထဲမှာဒေါသနည်းနည်းပဲဖြစ်ဖြစ်များများပဲဖြစ်ဖြစ်ဒေါသစိတ်ဖြစ်နေရင်မေတ္တာစိတ်ဖြစ်ပါမလားအဲဒါလို့ဆိုရင်ကိုးပါးသီလနဲ့လိုက်လျောပါမလားဟုတ်ကဲ့လားအဲတော့ကိုးပါးသီလခံယူဆောက်တည်တဲ့ပုဂ္ဂိုလ်တိုင်းရဲ့တဏ္ဍာမှာဒေါသဟာအနုတ္တယအနေနဲ့လုံးဝ မငြိမ့်သေးတော့လဲပရိယုထာအနေနဲ့စိတ်ထဲမှာဒေါသထမဖြစ်မဖြစ်အောင်ဆင်ញင်နှလုံးသွင်းနေရမယ်မဟုတ်လားအဲ့တော့စိတ်ထဲမှာပရိယုထာအနေနဲ့တောင်မှပဲဒေါသစိတ်ထဲမှာတောင်ထမဖြစ်တော့ဘူးဆိုရင်နှုတ်ကောဒေါသပြောပြောပါအောင်မလားအလောက်ကကောဒေါသအလုတ်လောက်ပါအောင်မလား အဲဒါလို့ဆိုလို့ရှိရင်တ attva တွေမချမ်းသာဘူးလားမချမ်းသာပါဘူးဗျာဒီတော့သတင်းစာမှာကြေညာရလေဒုတိယဝါဇုလာပြည်နေ့ကစပြီးတော့တဝါတွင်လုံးဥပုပ်နေ့တိုင်းမှာနဝင်ကဥပုပ်ဆောက်တည်ကြပါလို့ဘုန်းကြီးသတင်းစာကြေညာတာတွေ့လိုက်တယ် 22ရက်နေ့ကသတင်းစာမှာဒီဇူလိုင်22ရက်နေ့ကသတင်းစာမှာဘုန်းကြီးကသတင်းစာမကြည့်ပါဘူးဒါမလို့အဲ့ဒါကတော့22ရက်နေ့ကတော့ဘာအကြောင်းကြောင့်မှမသိပါဘူးလာပြလို့မလို့ဘုန်းကြီးကကြည့်လိုက်တော့အဲ့ဒါပါတွေးလိုက်တယ်သတင်းစာမကြည့်ပါဘူးဆိုတာကမြန်မာသတင်းစာတွေ ညမတရားထုတ်တဲ့သတင်းစာတွေမကြည့်တာပြောတော့ပါဒါပေမဲ့တခြားသတင်းစာတွေရရင်တော့ကြည့်တယ်အခုတော့ဘန်ကောက်ကထုတ်တဲ့ထိုင်းကထုတ်တဲ့သတင်းစာရံဖယံခါရတော့အဲ့ဒီခါတော့ကြည့်တယ်ဘာကြောင့်ဒါပြောရတာလဲလို့ဆိုတော့တော့ကြာဆရာတော်ကသတင်းစာမကြည့်ဘူးလဲပြောရဲသတင်းစာကြီးကိုင်းနေတယ်နဲ့မြင်တဲ့လူကပြောမှဆိုလို့အဲ့ဒါပြောရတာ ထိုင်ကထုတ်တဲ့ဘန်ကောက် post သတင်းစာနဲ့ nation သတင်းစာအဲ့ဒါရံဖယံခါရဒါတွေအဲ့ဒါလိုသတင်းစာကြည်မှန်းသိတော့တပည့်တယောက်ကသူကယူလာတာအဲ့ဒါတော့ကြည်တယ်ဒါပေမဲ့မြန်မာပြည်ကထုတ်တဲ့သတင်းစာတော့အင်္ဂလိပ်ရောမြန်မာရောဘုန်းကြီးကမကြည့်ပါဘူးအဲ့ဒီ24ရက်နေ့သတင်းစာတော့လာပြီးတော့ အကြောင်းအရာကိစ္စတစ်ခုပါတာနဲ့လာပြလို့ဟောဓမ္မရဲ့ဟိုရင်ဝါစုသင်္ကန်းကပ်ပွဲအကြောင်းလားဟမ်အဲဝါစုသင်္ကန်းကပ်ပွဲတရင်ပါလို့အဲ့ဒါကြောင့်လာပြလို့ကြည်တော့ကြည်လိုက်တော့ဝမ်းသာစရာခုနဟာသွားတွေ့တယ်အဲ့ဒါဒီဘီကနေပြီးတော့ကိုဘသီလဆရာတော်တွေပေးပါမယ်အဲ့ဒါ တိုင်းသူပြည်သားတွေကိုဘသီလာဆောက်တည်ကြပါတဲ့ဥပုပ်နေတိုင်းဥပုပ်နေတိုင်းတိုင်းသူပြည်သားတွေရတော့မပေါ့အားလုံးပေါ့လေဥပုပ်သီလာဆောက်ကြည့်ကိုဘသီလာဆောက်တည်ကြပါတဲ့အဲ့ဒီထဲပါတဲ့အတိုင်းကိုဘသီလာအားလုံးဆောက်တည်ကြမယ်ဆိုလို့ရှိရင်တတိုင်းပြည်လုံးမှာရှိတဲ့ကိုဘသီလာဆောက်တည်ဆောင်ထိန်တဲ့ပုံကိုယ်တွေရဲ့သဏ္ဍာန်မှာဒေါသ အရေးအငွေတွေ့ရပါမလားမတွေ့ရဘူးနော်တွေ့ရင်ကိုဘသီလပြည့်စုံမှာမလားပြည့်စုံဘူးအဲ့တော့တိုင်းပြည်လုံးထိတ်ဆုံးကစပြီးတော့အောက်အထိအဲ့လိုပဲဒီဘီကကျွန်းတဲ့အတိုင်းကိုဘသီလခံယူစောင့်တည်ကြမယ်ဆိုရင် ဒီတိုင်းပြည်မှာမကြောက်မနာသာစကားတွေကြားရပါဦးမလားသတင်းစာထဲမှာဘောမကြောက်မနာသာဖတ်เสียတွေဖတ်ရပါဦးမလားဟုတ်ကဲ့လားတကယ်လို့ကြားနေရဖတ်နေရရင်ဖြင့်အဲ့လိုဆိုရင်ဖြင့်ဘယ်လိုသဘောထားရအောင်လဲအဲကျိုးလို့ပေါ့မဟုတ်လား ဒါပေမဲ့ဟိုလိုလည်းမဖြစ်ဖြစ်ဖြစ်ကောင်းဖြစ်နိုင်တာပဲဒီကိုးပါးသီလကပြည်သူလူထုဘို့တို့ဘို့မဟုတ်ဘူးလို့အဲ့လိုဆိုရင်လည်းဖြစ်နိုင်တာမဟုတ်လားပြည်သူလူထုကိုပြည်သူလူထုစောင့်ထိန်အောင်လို့ပြည်သူလူထုကုသိုလ်ပွားအောင်လုပ်ပေးတာတို့အတွက်မဟုတ်ဘူး အဲ့လောက်ကြောက်အောင်တိုင်းပြည်သားကိုတို့မြငဲ့ညာတနာတယ်ဟုတ်ကဲ့လားအဲ့တော့မဆောင်ထိုင်းတဲ့လူကသူ့ကြိုးတော့ပါရေးပါရေးရှိလဲဘာမှပြရေးမရှိညပြောချင်တာကတော့အဲ့ဒီလိုထိတ်ဆုံးကစပြီးအောက်ခြေထိအောင်ကိုယ်ဘတိလခံယူဆောက်တည်ပြီးမေတ္တာဘာဝနာပွားကြရင်ဖြင့်မကြောက်မနာတာစကားတွေလည်းမကြာရ မဖောက်မကြည့်ဝင်တဲ့သတင်းစကားတွေလည်းမဖတ်ရမကြည့်ရဆိုတော့တတ္တဝါတွေချမ်းသာတယ်အကုသိုလ်အဖြစ်နေတယ်မဟုတ်ပေဘူးလားအဲ့တော့အောင်မြင်ကြပါစေပေါ့မဟုတ်လားဘုန်းကြီးတို့ကတော့ဒီလိုဒါကျင့်သုံးလာတာဘယ်လောက်ကြာလဲ10နှစ်ကျော်ပြီ12နှစ်တည်းတော့မနေတော့ဘူးဟုတ်လား12နှစ်တည်းတော့မနေတော့ဘူး အဲ့တော့ဘုန်းကြီးတို့ထဲကကောအဲ့လိုဆောက်တည်ပြီးကျိုးတဲ့ပုံကိုယ်တွေကပါနေဦးမလားဟမ်မပါမဖြစ်မှာတော့မေတ္တာဆိုတာဒေါသရဲ့ဆန့်ကျင်ဘက်မေတ္တာကတတ္တဝါတို့ရဲ့အကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်ဒေါသကတတ္တဝါတို့ရဲ့အကျိုးကိုဖျက်ဆီးတဲ့စိတ်မဟုတ်ဘူးလားဒါကြောင့်မို့လို့ဘုန်းကြီးတို့ မေတ္တာပွားမှလည်းအဲ့ဒါပါတယ်မဟုတ်လားဘယ်လိုပါတော့သူပစ္စည်းကိုရလိုခြင်းရယူလိုခြင်းကင်းညပါစေသူအကျိုးကိုဖြည့်ဆည်းလိုခြင်းကင်းညပါစေဟုတ်တယ်မလား အဲ့ဒါဒေါသမဖြစ်ကြပါနဲ့ဗျာပါဒမဖြစ်ကြပါနဲ့မဖြစ်ဘဲနဲ့တတ္တဝါပေါ်မေတ္တာပဲပွားနေပါဒါပြောတာမဟုတ်လားအဲအခုနည်းနည်းတော့လိုက်လာဗလားမသိဘူးနော်နော်မေတ္တာနည်းနည်းတော့စူးလာဗလားမသိဘူးနော်အဲအဲ့ဒါကကြောင်းမှရွတ်ပြီးပွားရုံနဲ့ပွားတာလားကိုယ်အိမ်မှာကောပွားကြရလား အဲအိမ်မှာလည်းပွားဗစကားပေါ်မှာလည်းပွားခီးသွားလည်းပွားဈေးသွားလည်းပွားဟုတ်ကဲ့လားဈေးသွားရင်မေတ္တာမပွားဘူးဆိုလို့ရှိရင်တော့ဒေါသခဏခဏဖြစ်မှာဘာကြောင့်တော့အစသာအရာဈေးတွေဟာခေါင်ခိုက်နေလို့ဟုတ်တယ်မဟုတ်လားဒါမေတ္တာများများပွားမှာပဲအဲ့ဒီကဒေါသနှိမ်တော့မှာဒီနည်းတနည်းပဲရှိတယ်တခြားနည်းမရှိတော့ဘူး ဒီတော့မေတ္တာဆိုတာတ attva တို့ရဲ့ကောင်းကျိုးချမ်းသာကိုလိုလားသောစိတ်ဟုတ်ကဲ့လားဟိတာကာရပုတ္တိလက္ခဏာမေတ္တာအဲ့ဒီမေတ္တာရဲ့လုပ်ငန်းကိစ္စကဘာလဲလို့ဆိုတော့ဟိတုပသဟရရတာတဲ့တတ္တဝါတို့ရဲ့အကျိုးစီးပွားကိုဆောင်ရွက်ခြင်းကိစ္စ မေတ္တာရဲ့ကိစ္စကတတ္တဝါတို့ကိုဖြည့်ဆည်းဖို့မဟုတ်ဘူးအကျိုးကိုဖြည့်ဆည်းမဟုတ်ဘူးတတ္တဝါတို့ရဲ့အကျိုးကိုဆောင်ရွက်ဖို့ကိစ္စဟာမေတ္တာရဲ့ဆောင်ရွက်တဲ့ကိစ္စဟာမေတ္တာရဲ့ကိစ္စပဲတဲ့သူ့လောက်ကဒါပဲတဲ့ဟိတုပတဟရရတာသူသဘောကတတ္တဝါရဲ့ကောင်းကျိုးချမ်းသာလိုလားတဲ့သဘောလိုလားတဲ့စိတ်သူရဲ့အလုတ်ကတတ္တဝါတို့ရဲ့အကျိုးစီးပွားကိုဆောင်ရွက်တဲ့အလုတ် မကောင်းဘူးလားကောင်းလိုက်တာဟုတ်ကဲ့လားနှုတ်နဲ့တတ်နိုင်နှုတ်နဲ့ဆောင်ရွက်စိတ်နဲ့တတ်နိုင်စိတ်နဲ့ဆောင်ရွက်ကိုယ်နဲ့တတ်နိုင်ကိုယ်နဲ့ဆောင်ရွက်ကိုယ်နှုတ်စိတ်သုံးပါးလုံးနဲ့တတ်နိုင်ရင်သုံးပါးလုံးနဲ့ဆောင်ရွက်အကောင်းကြီးပဲကိုယ်နဲ့တတ္တဝရရဲ့အကျိုးစီးပွားဆောင်ရွက်တယ်ဆိုလို့ရှိရင်အဲ့ဒီဆောင်ရွက်တဲ့အလုပ်ကိုလုပ်တဲ့အချိန်မှာ အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ကဘာစိတ်ဖြစ်နေမလဲမေတ္တာစိတ်ဖြစ်နေမယ်မဟုတ်ပေဘူးလားတတ္တဝါတို့အကျိုးဖြစ်အောင်ဆောင်ရွက်တယ်ဆိုကြတဲ့ကသူစိတ်ကမေတ္တာစိတ်ကောင်းကျိုးချမ်းသာလူလာတဲ့စိတ်အဲ့ဒီကောင်းကျိုးချမ်းသာလူလာတဲ့စိတ်နဲ့ကောင်းတဲ့အလုပ်ကိုလုပ်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်လုပ်တဲ့အလုပ်ကြောင့်သူတစ်ပါးမှာ ထိကြိုက်ပါမလားမထိကြိုက်ဘူးဖြစ်ချင်းဖြစ်ရင်သူတစ်ပါးအကျိုးများဖို့ပဲရှိတယ်ဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့သူစိတ်ကိုကကောင်းကျိုးချမ်းသာလူလာတဲ့စိတ်ကိုအဲလူလာတဲ့စိတ်နဲ့လှုပ်တဲ့အလုတ်ကာယကံဒီကာယကံကြောင့်တခြားတ attva ထိပါနေနာဖို့မရှိဘူးအကျိုးများဖို့အကျိုးဖြစ်ဖို့ပဲရှိတယ်ဒီလိုမဟုတ်လား အဲ့ဒါလိုအကျိုးများပြီးအကျိုးဖြစ်ပြီးဆိုလို့ရှိရင်တခြားတ attva ကအဲ့ဒီပုဂ္ဂိုလ်ကိုဘယ်လိုစိတ်ထားမလဲမေတ္တာစိတ်ထားမယ်တော်လိုက်တာကျမ်းမာပါစေချမ်းသာပါစေဒီလိုပုဂ္ဂိုလ်မျိုးနဲ့ရည်တွေ့ရကြုံရပါစေဟုတ်တယ်မလားသူကိုမလေးစားဘူးလားမချစ်ခင်ဘူးလားချစ်ခင်တယ်ဟုတ်တယ်မလား သူလှုပ်တဲ့အလုတ်ကမေတ္တာစိတ်နဲ့လှုပ်တဲ့အလုတ်ဖြစ်လို့အဲ့ဒါကိုကာယကမေတ္တာလို့ခေါ်တယ်မဟုတ်လားမေတ္တာနှင်းရှင်ပြုမှုလင်းအစဉ်အောင်မေဖွယ်သူကုံကျေးဇူးမမေဘူးအထူးအောင်မေတယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ် စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ်အဲ့ဒီအကျိုးတရားတွေရတာဘာကြောင့်ရတာလဲမေတ္တာကြောင့်ရတာဟုတ်တယ်မဟုတ်လားမေတ္တာနှင့်ရှင်ပြုမှုလျင်အစဉ်အောင်မေ့ွယ် သာရဏိယတရားအယံပိဓမ္မောသာရဏိယောကရုကရဏောပိယကရောပိယကရပိယကရဏောကရုကရဏောအများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်သင်္ဃဟာယ လုံလုံစီစီဖြစ်ဖို့ရညီညီညွတ်ညွတ်ဖြစ်ဖို့ရတစိတ်တဝမ်းနဲ့ဖြစ်ဖို့ရအာဝိဝဒါယအချင်းချင်းမငင်းခုန်ကြဖို့ရပါမဂ္ဂိယညီညွတ်ဖို့ရဝတ္တတိဖြစ်၏ယံပိဓမ္မောပိယကရဏောဂရုကရဏောသင်္ဃဟာယအဝိဝဒါယတာမဂ္ဂိယသံဝတ္တတိ yeah. မေတ္တာနဲ့ရှင်ပြုမှုလင်းအစဉ်အောင်မေပွယ်အဲ့ဒီပုဂ္ဂိုလ်အမြဲတမ်းတရိယာဒါကြောင့်ပါရဏီယခေါ်တာသူကုံကျေစုမမေ့ဘူးအထူးအောင်မေ့တယ်အများရဲ့အကျိုးကိုကိုရိလက်ရောက်ဆောင်ရွက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မျိုးနဲ့နေရတယ်ဆိုရင်စိတ်လည်းချမ်းသာတယ်ကိုယ်လည်းချမ်းသာတယ်အစစအရာကိစ္စတွေလည်းပြည့်မြောက်တယ် ဒါကြောင့်မလို့သူကုံကျေစုဘယ်တော့မှမမေ့သူကုံကျေစုမမေ့ဘူးအထူးအောင်မေ့တယ်အဲ့ဒါကိုသာရဏီယလို့ခေါ်တာအများချစ်ခင်ယူသေးခြင်းခင်မင်းလေးစားတဲ့စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့စိတ်ဝမ်းမကွယ်အာဝိဝရာယတသွေးတဲ့သင်္ဃဟာယ ညီလဲညီညွတ်တယ်သာမကိယအဲ့ဒီစကလုံးတစ်လုံးစီရဲ့ဘာသာပြန်မြတ်စွာဘုရားမိကြားရမှုတဲ့စကလုံးတွေကအတိတ်ပဲအပြည့်အနှဲ့ရှိတယ်စဉ်းစားဆင်ခြင်ကြည့်လေအတိတ်ပဲတွေပြည့်ပြီးတော့နည်းနည်းလေးပဲဆိုမေတ္တာနှင့်ရှင်မေတ္တာနှင့်ရှင်ပြုမှုလျင်ပြုမှု အစဉ်အောင်မေပွဲသူကုံကျေစုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွယ် တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ်လူပေါင်းငြိမ်းချမ်းတယ်သို့ ထို့တူပဲစကားပြောလို့ရှိရင်လည်းတတ္တဝါတွေရဲ့အကောင်းကျိုးချမ်းသာလိုလားတဲ့စကားကိုပဲပြောပြီအဲ့ဒါလိုပြောတယ်ဆိုလို့ရှိရင် သူ့စိတ်ကကောင်းကျိုးချမ်းသာလိုလားတဲ့စိတ်ပဲဖြစ်မယ်မဟုတ်လားအဲ့တော့ကောင်းကျိုးချမ်းသာလိုလားတဲ့စိတ်နဲ့ပြောတဲ့စကားဟာကာယဝစီကမေတ္တာအဲ့ဒီစကားကြားရပြီဆိုလို့ရှိရင်ကြားရတဲ့လူနားမချမ်းသာဘူးလားချမ်းသာတယ် ပြီးတော့မေတ္တာစိတ်နဲ့ပြောတဲ့စကားဟာစကလုံးကလည်းမေတ္တာနဲ့မေတ္တာကိုဖော်ပြတဲ့အဓိပ္ပာယ်ဖော်ပြတဲ့စကလုံးပဲဖြစ်မယ်နူးညံ့တဲ့တိမ်မွေ့တဲ့ချိုးသားတဲ့စကလုံးပဲဖြစ်မယ်လေသံကလည်းဒီလိုပဲဖြစ်မယ်မဟုတ်လားအဲဒီလိုဆိုလို့ရှိရင်ပိုးပြီးမချမ်းသာဘူးလား ချူတာစကားကျိုးလိုလာကြရချမ်းသာတယ်ပြောတော့လေချူချူသာသာအဲ့ဒီချူချူသာသာပြောတဲ့စကားထဲမှာအကျိုးကိုလိုလားတဲ့သဘောကလည်းအပြည့်ပါတယ်အဲ့တော့ကြားရတဲ့လူချမ်းသာတယ်ဒီလိုပုံကိုမျိုးမေ့ပါမလားမမေ့ဘူးအဲ့ဒါသာရဏီယဆိုတာအဲ့ဒါပြောတာသာရဏီယမမေ့ဘူးတဲ့မမေ့တဲ့တရား သူကုံကျေးဇူးမမေ့ဘူးအထူးအောင်မေ့တယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်ခုနတိုင်ပေါ့မေတ္တာနဲ့ရှင်တဲ့စကားပြောတဲ့ပုဂ္ဂိုလ်ကိုမခင်မင်းလူမရှိမလေးစားသူမရှိအဲ့ဒီကောင်းကျိုးလိုလားတဲ့စိတ်ထားနဲ့ပြောတဲ့စကားကြောင့်သူနှစ်ဦးတို့ တိုးပြီးချစ်ခင်မှုသာရှိတယ်တိုးပြီးနှကုတ်တစိဖြစ်ဖို့သာရှိတယ်စိတ်ဝမ်းကွဲဖို့ရှိရလားမရှိဘူးတိုးပြီးညီညွတ်ဖို့သာရှိတယ်သမဂ္ဂနံသဘောတုခောညီညွတ်တဲ့ပုဂ္ဂိုလ်ရဲ့အကျင့်ဟာချမ်းသာတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ် ညီညွတ်တဲ့လူတွေစုပြီးလုပ်တဲ့အလုပ်မှန်သမျှကတော့အောင်မြင်တာပဲဟုတ်တယ်မဟုတ်လားမညီညွတ်ဘူးဆိုလို့ရှိရင်တော့မအောင်မြင်ဘူးမအောင်မြင်တာတွေ့ရင်ဘယ်လိုမှတ်ရမှာလဲမညီညွတ်လို့ဟုတ်တယ်မဟုတ်လားမညီညွတ်ဘူးဆိုတဲ့ကညီညွတ်တာဟာမေတ္တာကြောင့် စိတ်ဝမ်းမကွဲတာဟာမေတ္တာကြောင့်တသွေးတဲ့တရားတဲ့ဖြစ်တာမေတ္တာကြောင့်ဆိုတော့မငြိညွတ်ဖဲစိတ်ဝမ်းကွဲနေတယ်ဆိုရင်ဘာကြောင့်လို့ပြောရမလဲမေတ္တာမရှိလို့ဒါဖြင့်မေတ္တာမရှိရင်တော့မေတ္တာရဲ့ဆန့်ကျင်မဲ့ရှိနေမှာပေါ့ဘာတော့အဲ့ဒါပေါ့မဟုတ်လားအဲ့ဒီတော့ချမ်းသာပါမလားဝေသည်ဝေသည် နော်ဒါကြောင့်မို့ဘုန်းကြီးတို့ကတော့ဘုန်းကြီးတို့ပြိဿကတော့တတ္တဝါတွေမချမ်းသာစေခြင်းမူလားဒါကြောင့်မလို့အာလုံးတ attva တွေဒေါသမမာနာကိညာပါစေမေတ္တာမပို့ဘူးလားအာလုံးတ attva တွေဒေါသမမာနာကိညာပါစေ ဒေါသမမာနမကင်းဘူးဆိုရင်ရံမူလိုတဲ့စိတ်ရံပြုတ်လိုတဲ့စိတ်ကမဖြစ်ဘူးလားဖြစ်တယ်ကင်းပြီဆိုရင်တော့အဲ့ဒီစိတ်ရှိအောင်မလားအာလုံးတ attva တွေဒေါသမမာနကင်းကြပါစေရံမူလိုခြင်းကင်းကြပါစေဒီတော့ ဒေါသမမာနမရှိလို့ဒေါသမမာနနေရာမှာသူရဲ့ဆိုင်ရပဲမေတ္တာစိတ်တာဖြစ်နေပြီဆိုလို့ရှိရင်ယံမူလိုတဲ့စိတ်လည်းလုံးဝမရှိယံပြုလိုတဲ့စိတ်လည်းလုံးဝမရှိဟုတ်တယ်မလားအဲ့ဒါလို့ဆိုလို့ရှိရင်နှိပ်စက်လိုတဲ့စိတ်ကောရှိပါဦးနှိပ်စက်လိုတဲ့စိတ်တောင်မရှိဘူးဆိုတော့တတ်ဖြတ်လိုတဲ့စိတ်ကောရှိပါဦးမလားမရှိဘူးတကယ်လို့များရှိနေရင်ဖြင့်အဲ့ဒါမေတ္တာကြောင့်လားပါကြောင့်တော့ ဒါကြကြောင့်တတ္တဝါတို့ရဲ့အကျိုးကိုဖျက်ဆီးတဲ့ဗျာပါဒခေါ်တဲ့ဒေါသဗျာပါဒနဲ့ဒေါသနဲ့အတိပ္ပယ်တူတယ်။ဒါကြောင့်အာလုံတ attva တွေဒေါသမမနာကင်းကြပါစေ။ယံမှုလိုခြင်းကင်းကြပါစေ။နှိမ့်ဆက်လိုခြင်းကင်းကြပါစေ။တပ်ဖြတ်လိုခြင်းကင်းကြပါစေ။ ဒါတွေမကင်းရင်အဲဒါတွေကင်းပြီဆိုလို့ရှိရင်ဘယ်လောက်ချမ်းသာမလဲနော်သိချမ်းသာမှာပဲအဲ့ဒါတွေကင်းအောင်မေတ္တာအခြေခံရမယ်ဒီလိုမဟုတ်လားမေတ္တာအခြေခံမေတ္တာဆိုတာဘာတော့အဲတတ္တဝါတို့ရဲ့အကျိုးလူလာတဲ့စိတ်တတ္တဝါတို့ရဲ့ကောင်းကျိုးချမ်းသာလူလာတဲ့စိတ်ဖြစ်ပြီဆိုလို့ရှိရင်မိမိတည်းဟူသောအကြောင်းကြောင့်တတ္တဝါတို့တယောက် ဆင်းရဲသွားမှမစိုးရိမ်ဘူးလားစိုးရိမ်တာပေါ့အဲ့တော့ဆင်းရဲအောင် မပြောဘူးဆင်းရဲအောင်မလုပ်ဘူးဆင်းရဲအောင်မကြံတွေးဘူးမိမိနဲ့ဆက်ဆက်သမျှပတ်သက်သမျှတတ္တဝါတွေချမ်းသာဖို့ပဲချမ်းသာစေဖို့ပဲစိတ်ထားတယ်ချမ်းသာစေမဲ့စကားပဲပြောတယ်ချမ်းသာစေမဲ့အလုပ်ပဲလုပ်တယ်အဲ့တော့အဲ့ဒါကမေတ္တာအခြေခံတာကို မေတ္တာရဲ့ဆန့်ကျင်မဲ့ဒေါသအခြေခံပြီဆိုလို့ရှိရင်တော့အခုပြောတာတွေအကုန်လုံးဖြစ်နေတာပေါ့ဒေါသမမာနကင်းကြပါစေယံမူလိုခြင်းကင်းကြပါစေနှိမ့်ဆက်လိုခြင်းကင်းကြပါစေတပ်ဖြတ်လိုခြင်းကင်းကြပါစေယံညိုသူခြင်းကင်းကြပါစေ မနာလိုခြင်းကင်းကြပါစေတချို့ဒေါသ ဖြစ်စည်းလိုတဲ့စိတ်ရညှိုးထားတဲ့စိတ်တွေဟာမနာလိုတဲ့စိတ်ကအခြေမခံဘူးလားအခြေခံတယ်အဲ့တော့မနာလိုတဲ့စိတ်မဖြစ်ဘူးအရေးမကြီးဘူးလားသိကြီးတာပဲအဲ့ဒီစိတ်ဟာတော်တော်ဆိုးတဲ့စိတ်အဆိုးဆုံးစိတ်အယုံညံဆုံးစိတ်ပဲနော်အဆိုးဆုံးစိတ်အယုံညံဆုံးစိတ်ပဲ ရံညိုသူခြင်းကင်းကြပါစေမနာလိုခြင်းကင်းကြပါစေဒါဖြင့်အဲ့ဒီစိတ်တွေကင်းအောင်ဘာလုပ်ရမလို့စိတ်ထားကြည်ရွှင်မေတ္တာဝင်ချစ်ခင်ကျင်နာကြပါစေဟုတ်ကဲ့လားဒီစိတ်ထားတွေထားရင်အခွန်းကတရားတွေမကင်းမေဘူးလား င်းမှရတယ်ဒီလိုဆိုလို့ရှိရင်တတ္တဝါအများချမ်းသာရော။ကိုင်းဆိုသမှာအာလုံးတတ္တဝါတွေဒေါသမမနာကင်းကြပါစေ။အာလုံး call. မေတ္တာအခြေခံတော့မေတ္တာအပြောပြောမေတ္တာအလုပ်လုပ်လုပ်တယ်ဒေါသအခြေခံတဲ့အခါကျတော့ဒေါသအလုပ်လုပ်ပြီးတော့ဒေါသအပြောပြောတယ်ဒီလိုမဟုတ်လားအဲဒါဒေါသသဘောပါတဲ့ဒီစိတ်ထားတွေမထားကြပါနဲ့အဲ့ဒါလိုမထားကြဘူးဆိုလို့ရှိရင် ဒေါသပြောမပြောဘူးဒေါသအလုပ်မလုပ်ဘူးမေတ္တာပြောပြောမေတ္တာအလုပ်လုပ်လိုက်မယ်ဒီလိုဆိုရင်အလုံးချမ်းသာမယ်မနောကမေတ္တာဖြစ်ပြီဆိုလို့ရှိရင်ဝစီကမေတ္တာကာယကမေတ္တာလည်းဖြစ်မယ်ဒီလိုမဟုတ်လားနောက်ဟိုဒီကနေ့ဘုန်းကြီးကမှန်းလာတော့ကတော့မေတ္တာ ပွားတတ်အောင်ဒီတဝါတွင်လုံးမေတ္တာပွားတတ်အောင်မေတ္တာပွားနည်းအချင်းချုပ်လေးပြောမလို့အခုတော့ဘုန်းကြီးတို့နေ့စဉ်ပွားနေတဲ့မေတ္တာရဲ့အဓိပ္ပာယ်စိတ်ကရောက်သွားတော့ဒါပဲပြောရပိုးပြီးသဘောပေါက်နောက်ဒါကမေတ္တာအလုတ်ဆိုတဲ့ကာယကံမေတ္တာနဲ့ဆိုင်တယ် မနောကမေတ္တာတတ္တဝါဆိုကောင်းစားဆန်းတော်တဲ့ချမ်းသာလိုတဲ့ချမ်းသာစေလိုတဲ့စိတ်ရှိပြီဆိုလို့ရှိရင်အလောက်ကတတ္တဝါတွေကောင်းစားချမ်းသာမဲ့အလောက်ပဲလုပ်တယ်တတ္တဝါပျက်စီးမဲ့ဆင်းရဲမဲ့အလုပ်ကိုဘယ်တော့မှမလုပ်ဘူးမလုပ်ရင်အခုပြောခဲ့တာတွေမရှောင်မေဘူးလားရှောင်တယ်ဒီလိုဆိုရင်တတ္တဝါချမ်းသာရောနောက်အာလုံတတ္တဝါတွေ လိမ်ညာလှည့်ပြရှောင်ရှားကြပါစေကောက်ကျေစင်လဲရှောင်လွဲကြပါစေလိမ်ညာလိမ်တယ်ညာတယ်ကောက်ကျစ်တယ်စင်လဲဆိုရဲဆိုတာသဘောတူတူပဲမဟုတ်လားဘယ်သိခါဘုတ်လုံအောင်ထုံးထိမ့်လို့ရှိရဲ့အဲ့ဒီတရားဖြစ်နိုင်တယ်လေဟဲမုသာဝါဒသိခါဘုတ်လုံအောင်ထိမ့်မယ်ဆိုလို့ရှိရဲ့ မလိမ်လဲမလိမ်ဘူးမညာလဲမညာဘူးကောက်ကျစ်စင်းလဲလဲမရှိဘူးဖြောင်းစင်းနေမယ်အဲ့ဒါလို့ဆိုလို့ရှိရင်စိတ်ကောက်လို့နှုတ်ကောက်အလုတ်ကောက်တဲ့အခါကျတော့အဲ့ဒီအလုတ်ကအောင်မြင်မှမလားအောင်မြင်ပါဘူးဒါကြောင့်စိတ်ဖြောင်းနှုတ်ဖြောင်းအလုတ်ဖြောင်းမှုအရေးကြီးတာပေါ့အဲဒါကြောင့်ဒီဟာကလည်းပဲ နေ့စဉ်တွတ်တွတ်မေတ္တာပွားနေရမှာဘာကြောင့်လဲဆိုတော့လောကမှာလိန်နာညာတာတွေပဲကြာကြနေရလို့မဟုတ်လားနော်အလုံးသတ္တဝါတွေလိန်ညာလှည့်ပြားရှောင်ရှားကြပါစေကောက်ကျေစင်လဲရှောင်လွဲကြပါစေမုတဝါဒဝေရမဏိလောက်ကြပါဟုတ်တယ်မဟုတ်လား ကုံချောစကားရှောင်ရှားကြပါစေကျမ်းတန်စကားရှောင်ရှားကြပါစေပိတုနာဝါစာဝေရမဏိဖရုဒဝါစာဝေရမဏိလောက်ပါဒီလိုမဟုတ်လားပိတုနာဝါစာဝေရမဏိဆိုတာဂုံကျော်စကားရှောင်တာမဟုတ်လားဖရုဒဝါစာဝေရမဏိဆိုတာကြမ်းတမ်းရိုင်းစိုင်းတဲ့စကားရှောင်တာမဟုတ်လားဒါကြောင့်မလို့ ဂုံချောဂုံတိုက်ကြရိုက်ကြရိုက်လည်းမလောက်ကြပါနဲ့ဒီစကားတွေလည်းမပြောကြပါနဲ့သူများနာမခန္ဓာတဲ့ကြမ်းတမ်းရိုင်းရိုင်းတဲ့စကားတွေလည်းမပြောကြပါနဲ့စကားဆိုတာနှုတ်နဲ့လည်းပြောလို့ရတယ်လက်နဲ့လည်းပြောလို့ရတယ်မဟုတ်လားအဲ့တော့နှုတ်နဲ့လည်းမပြောပါနဲ့အဲ့ဒါလေးလက်နဲ့လည်းမပြောကြပါနဲ့ရှက်เสียအလွန်ကောင်းပါတယ်မဟုတ်လား ခုံချောစကားရှောင်ရှားကြပါစေကျမ်းသံစကားရှောင်ရှားကြပါစေပြီးတော့ဟုတ်သေးပါဘူးကျိန်မောင်းစကားရှောင်ရှားကြပါစေရန်လိုစကားရှောင်ရှားကြပါစေအဲ့ဒီအဲ့ဒီ ကျိမ်းမောင်းစကားရန်လိုစကားဆိုတာလဲဖရုဒဝါစာပဲမဟုတ်လားကျမ်းမ်းတဲ့စကားတွေပဲမဟုတ်လားစကလုံးလဲကျမ်းမ်းတယ်အဓိပ္ပာယ်လဲကျမ်းမ်းတယ်စေတနာလဲကျမ်းမ်းတယ်ဖရုဒဝါစာတွေအဲ့ဒါတွေလဲမပြောကြမဆိုကြပါနဲ့နာမချမ်းသာလွန်လွန်လို့ဟုတ်လားကျိမ်းမောင်စကားရှောင်ရှားကြပါစေရံလိုစကားရှောင်ရှားကြပါစေသူရဲ့ဖုဒ္ဒဝါစာ အနစ်မဲ့စကားရှောင်ရှားကြပါစေအကျိုးမဲ့စကားရှောင်ရှားကြပါစေဖရုဒ္ဒဝါစာတွေလည်းဟုတ်ပါဘူးတန်ဖပလာပါတွေလည်းရှောင်ကြပါတန်ဖပလာပါဆိုတာအနှစ်သာရမရှိ အကျိုးမရှိစကားဖြစ်ုံပြောတဲ့စကားတွေအဲ့ဒီစကားတွေအနှစ်သာရမဲ့အကျိုးမဲ့တဲ့စကားတွေမပြောကြပါနဲ့အဲ့ဒါလို့ဆိုလို့ရှိရင်လောကကြီးချမ်းသာမယ်ဒီလိုမဟုတ်လား မြတ်စွာဘုရားနဲ့တစ္စကနဲ့တွေ့တဲ့အခါမှာမြတ်စွာဘုရားကတစ္စကမေးတယ်မြတ်စွာဘုရားဘာဝါဒရှိလဲလို့ဆိုတော့မြတ်စွာဘုရားကတလောကလုံးဟာဒုက္ခပဲအဲ့ဒါပြောတယ်အဲတလောကလုံးဟာမမြဲဘူးဒါကြောင့်မလို့တလောကလုံးဟာအနတ္တပဲအဲ့တော့တစ္စကကသူ့အယူဝါဒနဲ့မတိုက်ဆိုင်တဲ့အခါကျတော့ ဒုသုတမတဘောအတုမှားတယ်ဘိုးအောချင်းတို့ဒုသုတံဝဒမကြာကောင်းမနာသာစကားကိုကြားရလေစွတကားတဲ့အဲမြတ်စွာဘုရားပြောတဲ့စကားကိုဒုသုတအဲ့ဒါကြတော့မြတ်စွာဘုရားစကားကမှားလို့ကြမ်းတမ်းလို့လားသူ့အယူဝါဒကမှားလို့ကြမ်းတမ်းလို့လားသူ့ယူဝါဒမှားလို့ကြမ်းတမ်းလို့ဒီလားရှိတာပေါ့ အခုဒါတော့မဟုတ်ဘူးကျန်တဲ့နဲ့ရိုင်းဆိုင်တဲ့အတိတ်ပဲပါတဲ့စေတနာပါတဲ့ဒီစကလုံးတွေမပြောကြပါနဲ့အနှစ်သာရမရှိတာတွေစကားဖြစ်ုံမပြောကြပါနဲ့အနှစ်သာရပြည့်ပြည့်နဲ့ချိုးချိုးသားသားသူတော်မနားခံတာပြီးအကျိုးရှိမဲ့စကားပြောကြပါအဲ့ဒါကလည်းမှန်တာပြောမှဖြစ်မှာပေါ့ဒီလိုလား ဟုတ်မှန်ကြိုးရှိအနှစ်ပြည့်၍ပိယဝါစာချူတာစကားမေတ္တာထပြောကြကြပါစေအဲ့ဒီဝစီကံမေတ္တာပြောနိုင်မှုဆိုတာကလည်းပဲမေတ္တာစိတ်အခြေခံတာမဟုတ်လားဒါကြောင့်မလို့ချူတာစကားမေတ္တာထပြောကြကြပါစေအလုံးသတ္တဝါတွေလိမ်ညာလှည့်ပြားရှောင်ရှားကြပါစေ။ ကောက်ကျစ်စင်လဲရှောင်လဲကြပါစေဂုံချော်စကားရှောင်ရှားကြပါစေကျမ်းဂန်စကားရှောင်ရှားကြပါစေကျိမ်းမောင်စကားရှောင်ရှားကြပါစေရန်လူစကားရှောင်ရှားကြပါစေအနှစ်မဲ့စကားရှောင်ရှားကြပါစေအကျိုးမဲ့စကားရှောင်ရှားကြပါစေဟုတ်မှန်ကြိုးရှိအနှစ်ပြည့်၍ ပိယဝါစာချူသာစကားမေတ္တာထားပြောကြကြပါစေအဲ့ဒီအပိုက်ကပါလဲဆိုတော့ဝစီဒုစရိုက်တွေရှောင်ပြီးတော့ဝစီသူစရိုက်ပဲကျင့်သုံးကြပါဒါပြောတာဟုတ်တယ်မဟုတ်လားဝစီဒုစရိုက်က၄ပါးမဟုတ်လားလိန်နာရဲ့ဂုံချောတာရဲ့ကျမ်းသာတဲ့စကားပြောတာရဲ့အကျိုးမရှိအနှစ်မရှိတဲ့စကား ပြောတာရဲ့ဟုတ်တယ်မလားအဲ့ဒါရှောင်မှုမေတ္တာပွားတာမလားသဘောပေါက်ကလားအဲ့ဒီဝစီဒုစရိုက်တွေရှောင်ပြီးတော့ဝစီသူစရိုက်တွေပဲကျင့်သုံးပါဟုတ်မှန်ကြိုးရှိအနှစ်ပြည့်၍ပိယဝါစာချုတာစကားမေတ္တာထပြောကြကြပါစေဟုတ်ကဲ့လား ကိုင်ဆိုအာလုံးတ attva တွေလိမ်ညာလှည့်ပြားရှောင်ရှားကြပါစေ။ ရှောင်ပြီးဘာကျင့်သုံးဖို့မေတ္တာပွားတာလဲဝစီဒုစရိုက်တွေရှောင်ပြီးတော့ဝစီသူစရိုက်တွေကျင့်သုံးကြဖို့မေတ္တာပွားသည်ဟုတ်ကဲ့လားနောက်အလုံးတ attva တွေသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေသူအကျိုးကိုဖြစ်စည်းလိုခြင်းကင်းကြပါစေ အယူမှားကိုဆွဲယူလို့ခြင်းကင်းကြပါစေယူမှားကင်းကြလောဘကိုတိမ်ဒေါသထိမ်အင်းငြိမ်းကြပါစေဒါလောက်ပြောလာရိပ်မိရောပေါ့အဲ့ဒါပါတော့မနောဒုစရိုက်ကိုရှောင်ပြီးတော့မနောသူစရိုက်ကျင့်သုံးပါလို့ပြောတာ မနောတုဇိယသုံးပါးကအဘိဇ္ဇာသူတော်ဘာပစ္စည်းကိုရယူလိုမှုရှေးရှုကြံစီခြင်းဒါအဘိဇ္ဇာသူမြတ်ပစ္စည်းရယူလိုတဲ့စိတ်နဲ့ကြံစည်နေတာဘလို့သူသူပစ္စည်းငါရအောင်လုပ်ရပါမလဲလို့အဲ့ဒါအဘိဇ္ဇာဗျာပါဒသူတော်ဘာရဲ့အကျိုးကိုဖျက်ဆီးလိုတဲ့စိတ်မိစ္ဆာဒိဋ္ဌိမှားတဲ့အယူဝါဒ ယုံကြည်ယူဆတဲ့စိတ်ယုံကြည်ယူဆတာမာသောအယူဝါဒကိုယုံကြည်ခြင်းမနောဒုစရိုက်သုံးပါမှတ်မိလားပါပါလေအဘိဇာကရလိုသမှုရှေးရှုကြံစည်ခြင်း ဟုတ်ကဲ့လားဘယ်နည်းနဲ့ယူရမလို့လိမ့်ယူရမလားလက်ယူရမလားအကြက်ကံယူရမလားတဏှပြယူရမလားဟုတ်တယ်မလားကျန်စီတာအဲ့ဒါအဘိဇ္ဇာပြာပါဒအကျိုးဖြစ်စည်းလိုတဲ့စိတ်ဟုတ်ကဲ့လားမိစ္ဆာဒိဋ္ဌိမာသောယူဝါဒကိုယုံကြည်ခြင်းဒါကြောင့် သူပစ္စည်းကိုရလို့ဘိဇာအဲသူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစည်စဉ်းစားအယူမှသုံးပါမနောကံဟုတ်တယ်မဟုတ်လားကြားဘူးလားဘယ်တော့ကလည်းအခြေပြုဗုဒ္ဓဘာသာမှာပါသည်ဟုတ်ကဲ့လား ဆိုသူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစည်စဉ်းစားအယူမှာသုံးပါမနောကံသူပစ္စည်းကိုရလို့တွေးကြံ သူပြည့်ရန်ကိုကြံစည်စင်စာအယူမှာသုံးပါမနောကံသူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစည်စင်စာအယူမှာ သုံးမမနောကံသုံးမမနောကံသို့အာ ဗိဇာပြာပါဒမိစ္ဆာဒိဋ္ဌိအဘိဇာသူရမပစ္စည်းကိုရလို့သမှုရှေးရှုကြံစီခြင်းဗျာပါဒသူရမအကျိုးကိုဖြည့်ဆည်းဖို့ရာကြံစီခြင်းမိစ္ဆာဒိဋ္ဌိမာရင်သောအယူကိုယုံကြည်ခြင်းယူခြင်းဟုတ်ကဲ့လားမနောတုဇိယသုံးပါတော့ဟုတ်ပါပြီကဲကာယတုဇိယဝစီတုဇိယတွေကတော့သိသလား မသိတသိပါခရာမသိတသိပါခရာကိုင်းလိုက်ဆိုမထူပါဘူးအဲ့ဒါပါပြန်ပြီးသမုတ်ချပဲလေသက်သာခိုးမှုကာမေတုသုံးခုကာယကံသက်သာခိုးမှုကာမေတုကာမေတု သုံးခုကာယကံသုံးခုကာယကံအာကာယဒုစရိုက်ပဲနှစ်ပါးပါပါတော့ တတ္တဝါရဲ့အသက်ကိုသတ်ခြင်းပြီးတော့ဘာပစ္စည်းမတရားယူခြင်းပြီးတော့ကာမဂုဏ်တို့၌မာရင်စွာကျင့်ခြင်းအာဒုစရိုက်၃ပါးဟုတ်ကလားဝစီဒုစရိုက်၄ပါးတော့ပါတယ်တော့ ဂုံတိုက်ခြင်းကြံတန်ရိုင်းဆိုင်နဲ့လိန်ပြောခြင်းဂုံတိုက်ခြင်းကြံတန်ရိုင်းဆိုင်တဲ့စကားပြောခြင်းအနှစ်မဲ့တဲ့စကားအကျိုးမဲ့တဲ့စကားပြောခြင်းဒါမဟုတ်လားဟုတ်ကဲ့လားဆိုမူသာဂုံတိုက်ရိုင်းမိုက်ကြံညေအနှစ်မပါ ပြောဆိုတာလေးပြာဝစီကံမူသာဂုံတိုင်ရိုင်းမိုက်ကြမ်းညေအနှစ်မပါပြောဆိုတာလေးပြာဝစီကံလေးပြာဝစီကံသို့ လောကမှာအလုံးလူတွေဟာကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးရှောင်ပြီးတော့ကာယတုစရိုက်ဝစီတုစရိုက်မနောတုစရိုက်တွေကကျင့်သုံးမယ်ဆိုလို့ရှိရင်လောကကြီးပျော်စရာမကောင်းဘူးလားတတ္တဝါတိုင်းမချမ်းသာဘူးလားဒီမေတ္တာဘွားကအဲ့ဒါဘွားတာမဟုတ်လားဟုတ်ကဲ့လား သူပစ္စည်းကိုရလို့တွေးကြအဘိဓါမရှိပါစေနဲ့အဘိဓါစိတ်ဓာတ်ဟုတ်ကဲ့လားသူပြည့်ရန်ကိုကြံစည်စဉ်းစားသူများအကျိုးပြည့်မဲ့ဟာမစဉ်းစားပါနဲ့အယူမှားမာယနဲ့အယူဝါဒမယူမိပါစေနဲ့အလုံးတ attva တွေသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေသူအကျိုးကိုဖြစ်စည်းလိုခြင်းကင်းကြပါစေ အယူမှားကိုဆွဲယူလိုခြင်းကင်းကြပါစေ ယူမှားကင်းကြလောဘကိုတိမ်ဒေါသထိတ်အေးငြိမ်ကြပါစေ ယူမှားကင်းတယ်ဆိုတာမိစ္ဆာဒိဋ္ဌိမယူပါနဲ့တမာဒိဋ္ဌိယူလောဘကိုသိမ့်ဆိုတာအဘိဇာစိတ်ထားမဖြစ်ပါစေနဲ့သူတို့ဘပစ္စည်းရယူလို့တဲ့လောဘမရှိပါစေနဲ့ဒီလိုမဟုတ်လား ဒေါသထိန်းဆိုတာသူတစ်ပါးကိုဖျက်ဆီးခြင်းနဲ့စိတ်ဒေါသမရှိပါစေနဲ့ဗျာပါဒကင်းပါစေဒါပြောတာမဟုတ်လားလောဘကိုသိမ့်ဒေါသထိန်အေးငြိမ်ကြပါစေ။ကဲမနောဒုစရိုက်တွေရှောင်ပြီးတော့မနောဒုစရိုက်တွေပါဒေတာကျင့်သုံးနိုင်ကြပါစေမေတ္တာပွားတာမဟုတ်လား။ကဲဆိုသမ်းပါအားလုံး ဒီတော့ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးကိုရှောင်ကျဉ်ပြီးကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကျင့်ယုံနဲ့ကိစ္စပြီးပြီလားဆိုတော့မပြီးသေးဘူးပြုလုပ်ဖွယ်ကိစ္စတွေရှိသေးတယ်ဟုတ်တယ်မဟုတ်လားဘာတွေကြံနေတော့ ကိုကျင့်သီလထိနိုင်ရမယ်ဥပုပ်သီလစောင့်နိုင်ရမယ်သမထဘာဝနာပွားနိုင်ရမယ်ဝိပဿနာဘာဝနာပွားနိုင်ရမယ်ဟုတ်ကဲ့လားသီလသမာဓိပညာသမထဘာဝနာဆိုတာသမာဓိမဟုတ်လားဝိပဿနာဘာဝနာကပညာဒါကြောင့်သီလသမာဓိပညာတရားတွေပွားများကြပါလို့သိတယ်ဒါဖြင့် အဲ့ဒါလို့ပွားများနိုင်အောင်ဆိုလို့ရှိရင်စားစရာတောက်စရာမရှိရင်ပွားလို့ရပါမလားအဲ့တော့စားဖို့တောက်ဖို့နေဖို့ကလိုသေးတယ်မဟုတ်လားအဲ့ဒါပြည်စုံအောင်တော့ဘာလုပ်ရမလဲဒါနပြုရမယ်ဟုတ်တယ်မဟုတ်လားသီလဆောက်တည်ရမယ်ဘာဝနာပွားရမယ်ဒီလိုမဟုတ်လားဒါကြောင့် အာလုံးတ attva တွေဥစ္စာဒနာအပြည့်စုံကြပါစေကိုခြင်းသီလထိနိုင်ကြပါစေဥပုသ်သီလစောင့်နိုင်ကြပါစေအာလုံးတ attva တွေဥစ္စာဒနာပြည့်စုံကြပါစေ အလှူဒါနပြုနိုင်ကြပါစေဒါနဟုတ်ကဲ့လား ကိုကျင့်သီလထိန်နိုင်ကြပါစေဥပုသ်သီလစောင့်နိုင်ကြပါစေကိုကျင့်သီလဆိုတာ၅ပါးသီလ၅ပါးသီလစောင့်ထိန်ပါမပျက်စီးပါစေနဲ့၅ပါးသီလမစောင့်ထိန်နိုင်ရင်တော့ကိုကျင့်တရားပြက်နေတာပဲဟုတ်ကဲ့လားကိုကျင့်သီလထိန်နိုင်ကြပါစေပြည့်စုံမလားဆိုတော့ယံဖယံကလည်းကုသိုလ်တရားတို့ဘောအောင်ဥပုသ်သီလလည်းစောင့်ထိန်ဖို့ လိုပါတယ်နော်ရှစ်ပါးဥပုသ္တိလကိုးပါးဥပုသ္တိလမလိုဘူးလားဒါကြောင့်ဥပုသ္တိလအဆောင်နိုင်ကြပါစေသီလလောက်နဲ့ပြည့်စုံရင်တော်ပလားသီလလောက်သာပြည့်စုံတာနဲ့ဝမ်းသာရှင်ပြစိတ်လက်ချအားရ၍လည်းမနေနှင့်ဟုတ်ကဲ့လားတမာရိပညာအထီသွားမှ ဖြစ်မယ်ဒါကြောင့်အာလုံးတ attva တွေပါလေသမထတရားပွားနိုင်ကြပါစေဝိပဿနာတရားပွားနိုင်ကြပါစေအဲ့ဒီအထီလုံနိုင်ပြီဆိုလို့ရှိရင်နော်နှလုံးစိတ်ဝမ်းအေးချမ်းသွားပြီနော် နှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကိုယ်စိတ်နှပြချမ်းသာကြပါစေလူအင်ဆန္ဒမှန်သမျှပြေဝကြပါစေအဲ့ဒါတော့ကြအောင်ဒုစရိုက်တွေလည်းရှောင်ပြီသူစရိုက်တွေလည်းရှောင်ပြီဒါနသီလဘာဝနာတွေလည်းပွားပြီသီလသမာဓိပညာတရားတွေလည်းပွားပြီဆိုလို့ရှိရင်တော့လူသမျှမပြည့်စုံနိုင်ဘူးလား ပြည့်စုံနိုင်သည်လိုအင်ဆန္ဒမှန်သမျှပြေဝကြပါစေဟုတ်ပြီလားဂိုင်းဆိုဘယ်အစဆိုမှာနော်နော်နော်နော်မနောတုစီယကနေပြန်စဆိုပါဆက်မိအောင်လို့ အခုပွားခဲ့တဲ့မေတ္တာအားလုံးကိုအချင်းချုံလိုက်တော့ဘယ်လိုပွားရမလဲသူတော်စိတ်မြအငြိမ့်တလွမ်းပါကဘာဒီပါစေ တ္တဝါတိုင်းတတ္တဝါတိုင်းအတွက်အရေးအကြီးဆုံးကတော့အာရောကြံပရမံလာဘံဟုတ်ကဲ့လားဘာပြောတာလဲကျမ်းမာရေးကအရေးကြီးဆုံးကိုကျမ်းမာဖို့စိတ်ကျမ်းမာဖို့ဟုတ်ကဲ့လားအဲ့ဒါအရေးကြီးဆုံးဒါကြောင့်အာလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေ ကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစာစရာရာဆင်းပြေကြပါစေဟုတ်ကဲ့လားပြီးတော့မှကျမ်းဂန်မှာလာတဲ့မေတ္တာပွားလည်းပဲမလွတ်ရအောင်သဗ္ဗေတ္တာအဝေရာဟွန္တုအပြပိစ္ဆာဟွန္တုအနိကာဟွန္တုဒုက္ခိအတ္တနံပရိဟရန္တုဟုတ်ကဲ့လားဒုက္ခမုစ္ဆန္တုကတော့ကရုဏာပွားတာ ယထာလတ္တသမ္ပတိတောမာဂဝိကိသံတုကတော့မုဒိတာပွားတာမေတ္တာပွားတာကတော့ဒုက္ခိအတ္တနာပရိဟရန္တုထီတယ်ယောဂီတို့ရပါတယ်သဗ္ဗေတ္တာတတ္တဝါမှန်သမျှအဝေရာဟွန်တုဘေးရန်ကင်းကြပါစေအပြာပိစာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိဃာဟွန်တုကိုယ်ဆင်းရဲကင်းကြပါ သူပိယဒါနံပရိယရာတုမိမိကိုယ်ကိုချမ်းသာစွာစွာရပါစေဟုတ်ကဲ့လားဒုက္ခမုစ္ဆန္တုကတော့ကရုဏာပွားတာနော်ဟုတ်ကဲ့လားဒုက္ခမုစ္ဆန္တုဆင်းရဲခြင်းမှလွတ်ကင်းကြပါစေဆိုတာဆင်းရဲနေတဲ့တ attva ကိုတနာလို့ဆင်းရဲခြင်းမှလွတ်ကင်းပါစေလွတ်ကင်းပါစေလို့ကရုဏာပွားတာမဟုတ်လား now ယထာလတ္တသမ္ပတ္တိတော်မာဝိကိသန္တုရပိသာစည်းစိမ်ဥစ္စာတွေရုပ်ရော်မသွားကြပါစေနဲ့တိုးသာတိုးတက်ကြပါစေဆိုတာဘာလို့တာမုဒိတာဝါမြောက်တာဟုတ်တယ်မလားအဲ့မေတ္တာပွားတာတော့ဒုက္ခိအတ္တနာပရိဟရံထုအထိတယ်မဟုတ်လားဒါကြောင့်အလုံးသတ္တဝါတွေဘေးကင်းကြပါစေရန်ကင်းကြပါစေ စိုးရိမ်ခြင်းကင်းကြပါစေပူဆွေးခြင်းကင်းကြပါစေကြည်လင်ရှင်လန်းချမ်းမြေ့ကြပါစေဒုက္ခိအတ္တနံပရိဟရန္တုမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေဆိုတာကြည်လင်ရှင်လန်းချမ်းမြေ့ကြပါစေအဲ့ဒါပြီးတော့မှ ကာယဒုစရိုက်တွေရှောင်မှာဝစီဒုစရိုက်တွေရှောင်မှာမနောဒုစရိုက်တွေရှောင်မှာကာယဒုစရိုက်တွေရှောင်ကာယဒုစရိုက်တွေကျင့်မှာဝစီဒုစရိုက်တွေရှောင်ဝစီဒုစရိုက်တွေကျင့်မှာမနောဒုစရိုက်တွေရှောင်မနောဒုစရိုက်တွေကျင့်မှာပြီးတဲ့အခါကျတော့သီလသမာဓိပညာအမြဲတစေပွားများပါဒါနသီလဘာဝနာမမိတ်ပါနဲ့ဒီလိုမဟုတ်လားနားလည်ပြီလား ကိုနေ့စဉ်မေတ္တာပွားနေတာတို့မေတ္တာပွားတာဘယ်လိုအဓိပ္ပာယ်ဘာရွယ်ချက်ဆိုတာဒီနေ့မှပဲသိရတော့တယ်ဟုတ်ကဲ့လား gain အစကနေပြီးဖြည်းဖြည်းတကယ်မေတ္တာစိတ်ဖြစ်အောင်ပွားရမယ်အားလုံးတတ္တဝါတွေ ပွားတာမှာညခုနမေတ္တာသာရဏီယတရားနဲ့မေတ္တာပွားတာနဲ့မလိုက်ဖက်ပေဘူးလားလိုက်ဖက်တယ်အဲ့ဒါသဘောပေါက်ဖို့အရေးကြီးတယ်ဒါကြောင့်မေတ္တာနှင်းရှင်ပြောဆိုလင်းအစဉ်အောင်မေပွယ်သူကုန်ကျေးဇူးမမေဘူးအထူးအောင်မေတယ် အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတဲ့စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတဲ့ gain ဝစီကမေတ္တာဆို မေတ္တာ ပွားတာမှာတကယ်ပွားဖို့တော့စိတ်ထဲမှာပဲမေတ္တာစိတ်ဖြစ်အောင်ပွားဖို့ပဲသို့တော်လည်းတခါတရံကြတော့နှုတ်ကရွတ်ဆိုပြီးတော့ပွားဖို့မသင့်ဘူးလားဘာကြောင့်ပါတယ်နှုတ်ကရွတ်ဆိုပြီးတော့ပွားလို့မလို့မိမိရဲ့ ရွတ်ဆိုတဲ့အတန်နဲ့မှမေတ္တာစိတ်ပါနေတယ်ဆိုလို့ရှိရင်ကြားတဲ့ပုဂ္ဂိုလ်မှမေတ္တာစိတ်မဖြစ်ဘူးလားအဲဖြစ်တော့သူစိတ်တွေလည်းနူးညံ့မသွားဘူးလားနူးညံ့သွားပြီဆိုလို့ရှိရင်တော့ကျမ်းနဲ့ဒေါသမမာနတွေနေပါသွားပြီပေါ့အတန်နဲ့အဲ့ဒါလိုဖြစ်နိုင်ပါမလားဘုန်းကြီးတို့နတ်တို့ပြောတဲ့တရားတော်ဆိုတဲ့ဟာ အဲ့ဒီတရားဟောတဲ့အခါမှာဆောင်ဘုတ်တစ်ခုပါတယ်ဆောင်ဘုတ်ကပြင်စေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ကလည်းပျော်ပွဲဆင်ခြင်းထိုကြောင့်သင်တို့တိုက်ဖို့ပြင်စင်လက်နဲ့ဆွဲတိုက်ပွဲကိုစီဝင်ထပ်ပါတယ်အဲ့ဒါကိုဘုန်းကြီးတို့ယောဂီတို့ရွတ်တော့အခုရစ်တာမျိုးပဲရွတ်တယ် ပြင်စေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ကလက်ပြိုပွဲဆင်ញင်ထို့ကြောင့်သင်တို့တိုက်ဖို့ပြင်ဆင်လက်နယ်ဆွဲတိုက်ပွဲကိုစီဝင်ဒါပေမဲ့နှွေအခါမှာလားစာတင်တဲ့ကိုရင်သေးတွေရွတ်တော့အဲ့လိုမရွတ်ဘူးသူတို့ရွတ်တော့ဘယ်လိုရွတ်တယ်လဲဆိုတော့ဘုန်းကြီးကအပန်ကိုပြောတာနော် ယ်လိုရွတ်လဲဆိုတော့ပြင်စဲဆင်နှွဲအောင်ပွဲချိန်တွင်နတ်တို့ကလက်ပြောပွဲဆင်ခြင်းထို့ကြောင့်တင်တို့တိုက်ဖို့ပြင်ဆင်လက်နဲ့ဆွဲတိုက်ပွဲကိုစီဝင်နဲ့သူကအဲ့လိုဆိုတယ်အတန်ကခြားရမတော်ဘူးလားသူတို့ဆိုလိုက်တဲ့အခါကျတော့စိတ်ထဲကကြွတက်လာတော့ဟုတ်လားအဲ့တော့ ယမ္မယံခါမှာတော့ယမ္မဆံတစ်နေ့တစ်ကြိမ်ပေါ့လေရွတ်စိတ်ကနှုတ်ကရွတ်ဆိုပြီးတော့ပွားပွားတဲ့အခါမှာလဲကိုယ်အတန်နဲ့မှမေတ္တာစိတ်ပါပါစေပါပဲပါစေဖို့အရေးကြီးတယ်မဟုတ်ဘူးလားဟိုထိုင်းကဒီလာလာပြီးအထုတ်တဲ့ယောဂီတွေဒီမှာအတ္တရောအထုတ်စဉ်ကတော့ဒီလောက်ပြည့်ပြည့်စုံစုံမဟုတ်သေးပါဘူးအစတစ်ပိုက်ပဲရှိပါသေးတယ် အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစကအရာရာအဆင်ပြေကြပါစေအာသူတို့ကြားရပါများလားတော့ဒီမှာကြားတာကြားရပါများတော့မေးတယ်အဲ့ဒါဘာလောက်တာလဲမေတ္တာပွားတာဟာဒါနဲ့ဘာသာပြန်ပေးပါဆိုတော့အင်္ဂလိပ်ဘာသာပြန်ပေးလိုက်တယ် ဘာသာပြန်တော့သူတို့ဘာသာအဲ့ဒီဘာသာပြန်ကိုပဲထိုင်းဘာသာစကားနဲ့ပြန်ပြီးခုလိုပဲမေတ္တာပွားတယ်အဲ့သူတို့ထိုင်းဘာသာစကားနဲ့ပြန်တော့အတန်ကဒီဟာအတန်မျိုးကမလာဘူးမလာတော့သူတို့မကျေနပ်ဘူးမကျေနပ်တော့အဲ့ဒီမှာဟိုမှာတရားစခန်းမှာဟိုဘုခက်ဆိုတဲ့တရားစခန်းမှာသူတို့ကိုမြန်မာလိုပဲသင်ပေးပါတဲ့အဲ့ဒါမြန်မာအတန်နဲ့သင်ပေးရတယ် မြန်မာလိုပဲရွတ်တယ်သူတို့အတိပ္ပယ်ကတော့ဘာသာပြန်ထားလို့သိတယ်အာလုံးတ attva တွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေသာသအရာရာအဆင်ပြေကြပါစေအဲ့ဒီတိုင်းသူတို့ရွတ်တယ်အဲ့ဒီတိုင်းရွတ်ရမှသူတို့အားရတယ်ဒီအမှန်ကိုသူတို့သဘောကျတာဟုတ်ဒီအမှန်သဘောကျတာဆိုလိုတာက အလံထဲမှာတရားရဲ့အတိပ္ပယ်ပါလို့ရှိရင်ကြားရတဲ့လူမှလည်းပဲအဲ့ဒီတရားသဘောသက်ဝင်တယ်လို့သက်ဝင်တယ်ဒါပြောတာအဲ့ဒါအခုအမြဲတမ်းပဲအဲ့ဒီပုခတရားသက္ကံကယောဂီတွေဆိုလို့ရှိရင်အခုအတိုင်းဘုန်းကြီးတို့ဒီမှာပို့တဲ့အတိုင်းပဲမြန်မာသားနဲ့သူတို့မေတ္တာပွားတယ်မြန်မာသားနဲ့ပွားတယ်ပြီးတော့မှသူတို့ထိုင်းဘာသာပြန်နဲ့ပွားတယ်အဲဘုန်းကြီးပြောရင်လည်းအတိပ္ပယ်လူရင်းကပါတယ် အသံထဲမှာတရားသဘောပါပါစေဒါပြောတာဟုတ်တယ်မလားအဲ့တော့အတန်ထဲမှာတရားသဘောပါပါစေဆိုတော့မေတ္တာပွားတဲ့အခါမှာမေတ္တာသဘောဟာအတန်ထဲမှာပါပါစေစိတ်ထဲမှာလည်းရှိပါစေဟုတ်ကဲ့လား gain အဲ့ဒီပထမပိုက်တစ်ပိုက်ထဲယူဆမှာ gain အာ အဲဒီတော့သတိထားပြီးတော့မိမိရဲ့အတန်ထဲမှာပဲမေတ္တာသဘောပါအောင်ရွတ်ဆိုပြီးတော့မေတ္တာပွားကြအဲ့လိုမေတ္တာပွားရင်ကြားတဲ့လူမှလည်းပဲမေတ္တာတရားဖြစ်တဲ့ကုသိုလ်ပွားတယ်အဲ့ဒီမေတ္တာတရားကိုနေရောညပါအချိန်အားရတိုင်းဘယ်အခါမှဆိုသွားသွားလာလာလှုပ်လှုပ်ကိုင်းကိုင်းစိတ်အားရတိုင်းပွားနိုင်ရပြီဆိုလို့ရှိရင်တော့အကျိုးတူအများကြီးရနိုင်တယ် ဒါကြောင့်မေတ္တာဘာဝနာအခြေခံပြီးတော့ဝိပဿနာဘာဝနာကိုပွားများအထောက်နိုင်တယ်ဆိုရင်တော့ပြောစရာမလိုမေတ္တာဝိပဿနာဘာဝနာပွားတဲ့အခါမှာလည်းပဲအစာဥမှာမေတ္တာဘာဝနာပွားလို့ရှိရင်ဆိုကြပါစို့9မိနစ်10မိနစ်အဲ့လိုပွားလိုက်တယ်ဆိုလို့ရှိရင်စိတ်ကငြိမ်ပြီးအေးသွားတယ်အဲ့ဒီအခါကျမှဝိပဿနာဘာဝနာပွားရင်ပို့ပြီးတော့ဝိပဿနာပွားလို့ကောင်းတယ် ဒါကြောင့်တချို့သိပြီးတော့စိတ်အထွတ်များနေတယ်ဆိုရင်ပူဆွေးမှုတွေဘာတွေများနေတယ်ဆိုအဲ့ဒီပုဂ္ဂိုလ်ကိုမေတ္တာဘာဝနာကိုတရက်လောက်ကိုပဲပွားခိုင်းပြီးနောက်ကြတော့မေတ္တာဘာဝနာ9မိနစ်10မိနစ်ပွားပြီးမှဝိပဿနာပွားအဲ့လိုခိုင်းရတယ်။ဒါကြောင့်ဘုန်းကြီးတို့ပရိသတ်ဟာမေတ္တာဘာဝနာကိုလည်းပဲမိမိတို့လည်းအကျိုးရတ attva များလည်းအကျိုးရဖြစ်အောင်ပွားများနိုင်ကြပါစေမေတ္တာဘာဝနာအခြေခံပြီးတော့ ဝိပဿနာဘာဝနာကိုလည်းကြင်ကြံပွားများကြိုးစားအထောက်နိုင်ရလို့ဝိပဿနာဉာဏ်ဤတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလင်မဲ့ဉာဏ်ဘုံဉာဏ်နဲ့နိဗ္ဗာန်ကိုလင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။